ခန်းကြီးလေးအငယ်1မှ6သူသည်စိတ်ညံရာမြေပေါ်မှထိုင်ရလိမ့်မည်ထိုကာလ၌မိမခုနှစ်ယောက်တို့သည်ယောက်ျားတစ်ယောက်ကိုကင်ဆွဲလျက်ကျမတို့သည် ကိုမုံကိုစားပါမည်ကိုအဝတ်ကိုလည်းဝတ်ပါမည်ကျမတို့ကိုမောင်ဤနှမဖြင့်သမုတ်ချင်းသာ ရှိစေ၍ကျမတို့ရှက်ကြောက်ခြင်းကိုပယ်ဖြောက်ပါဟုဆိုကြလိမ့်မည်ထိုကာလ၌သာရဖျား၏အညွန့်သည်ဘုံတရေပွင့်လန်းလိမ့်မည် လွတ်သောဣသရေလအမျိုးသားတို့အဖို့မြေအသီးနှံသည်ကောင်းမြတ်လျောက်ပတ်လိမ့်မည်။ဒါဝရဘုရားသည်တရားစီရင်သောဝိညာဉ်မိလောင်သောဝိညာဉ်တော်အားဖြင့်ဇိယုန်သူတို့သမီးတို့၏အညစ်အကြေးကိုဆေးကြော၍ယေရုရှလင်မြို့၏အသွေးကိုမြို့တဲကပယ်ရှားတော်မူပြီးလျှင်ဇိယုန်တောင်ပေါ်မှကြံကျွင်း၍ယေရုရှလင်မြို့၌နေရစ်သောသူသည်ဟုသောအသက်ရှင်ဝင်သမျှသောယေရုရှလင်မြို့သားတို့သည်တန်ရှင်းခြင်းရှိကြလိမ့်မည်။ ဒါဝရဘုရားသည်လည်းဇီးအောင်တောင်မှရှိသမျှသောအိမ်များနှင့်စည်းဝေးရာပရိသတ်များအပေါ်တွင်နေ့အချိန်၌မိုးတိမ်နှင့်မိကိုကို၎င်းညအချိန်၌မိလျံအလင်းကို၎င်းဖန်ဆင်းတော်မူ၍မြတ်သောအရာအလုံးစုံတို့ကိုလွှမ်းမိုးတော်မူလိမ့်မည်နေ့အချိန်၌လည်းဒေပူကိုကွယ်ကာသောတဲမိုးတဲ့မုန်တိုင်းရောက်မှလုံခြုံသောခိုလုံရာဖြစ်လိမ့်မည်